သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်နောက်တစ်ခုလဆန်း10ရက်2022ခုနှစ်အေဗီလ10ရက်တနင်္ဂနွေနေ့၌အွန်လိုင်းမှဟောကြားအပ်သောစိတ်အညစ်အကြေးများအပိုင်း၄တရားဒေသနာတော် ဝဋ္ထတုတ်တံမြတ်စွာဘုရားကအစဉ်တိုင်းဟောလာစိတ်အညစ်အကြေးတွေရှိရင်မကောင်းတဲ့အခြေအနေပဲဖြစ်မယ်စိတ်အညစ်အကြေးကင်းရင်ကောင်းတဲ့အခြေအနေဖြစ်နိုင်တယ်စိတ်အညစ်အကြေးဆိုတာဘာတွေလဲဆိုတာကိုရှင်းပြတယ်ရှင်းပြပြီးတော့အဲ့ဒီစိတ်အညစ်အကြေးတွေကိုပယ်ရမယ်ပယ်ပြီးတဲ့အခါမှာ ပို့ပြီးတော့အယောင်တင်တဲ့သဘောပေါ့ဖရာအမကြီးညိုခြင်းဘောရဏတတိပါဝနာပွားတရားပေါ်မှာအဝိစ္စပတာရတဝင်ကြီးညိုမှုဆိုဒါလည်းဓမ္မနုတ္တိပါဝနာလို့ပြောနိုင်တယ်တန်ခါပေါ်မှာတဝင်ယုံကြည်ခြင်းလို့ဆိုရက်အဝိစ္စပတာရတန်ခါနုတ္တိပါအဲ့တော့သောထကမ္မထာနေနဲ့ စိတ်ကိုပိုးပြီးတော့အယောင်တောက်ပါသည်ထီအောင်လေ့ကျင့်တဲ့သဘောမျိုးမြတ်စွာဘုရားဟောတယ်ဟောပြီးတဲ့အခါမှာဒီဘောရဏသတိဘာဝနာဓမ္မနုသတိဘာဝနာသံဃာနုသတိဘာဝနာနဲ့တော့ကိလေသာစိတ်ရဲ့အညစ်အကြေးတွေဟာငြိမ်ဝတ်သွားယုံသာတတ်နိုင်တယ်အပီး ပယ်ဖြတ်ဖို့ဆိုတာမရှိဘူးအပီးပယ်နှုတ်ဖို့ကြတော့မဲ့နဲ့မှဖြစ်တာအဲ့တော့မဲ့နဲ့ကလည်းပဲမဲ့ရဖို့ဆိုတာဘုရားနုဒတိဘာဝနာတက်တက်နဲ့မရဘူးဘုရားနုဒတိဘာဝနာကနေဆင့်တက်ပြီးဝိပဿနာတရားအထောက်အောင်အဲ့တော့အဲ့ဒီနေရာမှာမြတ်စွာဘုရားကဘုရားနုဒတိဘာဝနာဓမ္မနုဒတိဘာဝနာသံဃာနုဒတိဘာဝနာဒီသုံးခုပြောပြီးတော့မဲ့နဲ့ မတရားနဲ့စိတ်ရဲ့အညစ်အကြေးတွေကိုဖယ်ရှားပုံအကန့်အသတ်နဲ့ဖယ်ရှားပုံကိုရှင်းပြီးထိုစိတ်ရဲ့အညစ်အကြေးတွေကင်းသွားတဲ့အခါမှာဝန္တာပီတိဖြစ်ဖို့ပီတိဖြစ်ရင်ဝန္တာဝန္တာမှုတွေဝမ်းမြောက်မှုတွေဖြစ်တယ်ဝမ်းမြောက်မှုဖြစ်ရင်ပီတိဖြစ်တယ်ပီတိဖြစ်ရင်စိတ်ကိုရကိုစိတ်ငြိမ်းချမ်းတယ်ကိုစိတ်ငြိမ်းချမ်းလို့ရှိရင်ချမ်းသာတယ်ချမ်းသာလို့ရှိရင် တမာရီရတယ်ဆိုတာအထီအောင်မြတ်စွာဘုရားရှင်းလင်းဟောကြားပြီးအဲ့ဒီနေရာလေးမှာဘုဒ္ဓရေဘုရားနတ္တိဘာဝနာကလည်းပဲဟိုဝိပဿနာ ကုလို့ရတယ်ဓမ္မနတ္တိကနေပြီးတော့လည်းဝိပဿနာကုလို့ရတယ်သံဃာနတ္တိကလည်းဝိပဿနာကုလို့ရတယ်ဒါပေမဲ့အဲ့ဒီနေရာမှာဝိပဿနာကုဖို့ကိုမြတ်စွာဘုရားမဟောသေးဘူး မဟောဘဲနဲ့ဘာဆက်ဟောတော့ဆိုမေတ္တာကရုဏာမုဒိတာဥပိ္ပခာလို့ခေါ်တယ်ဘာဝနာ၄မျိုးကိုဆက်ပြီးတော့ဟောတယ်အဲ့တော့ဘုရားနုဒတိဓမ္မနုဒတိသံဃာနုဒတိကလည်းပဲသမထမေတ္တာဘာဝနာ ကရုဏာဘာဝနာမုဒိတာဘာဝနာ ဥပိ္ပခာဘာဝနာလည်းသမထပဲသမထချင်းစင်နေတယ် စိတ်ရဲ့အညစ်အကြေးကိုပို့ပြီးတော့တန်းဆင်သွားအောင်ဒီပွားနည်းတွေကိုမြတ်စွာဘုရားဟောပြီးပြီဆိုမှဝိပဿနာချင့်စဉ်ကိုသွားလိုက်တာအထက်ကရာဖွင့်တဲ့အတိုင်းဆိုလို့ရှိရင်တော့စိတ်ရဲ့အညစ်အကြေးတွေကိုပယ်တယ်ဆိုတဲ့နေရာမှာစိတ်ရဲ့အညစ်အကြေးမောင်း အညစ်အကြေးဖြစ်နေတာကိုအညစ်အကြေးမှန်သိတယ်သိပြီးတော့ဖယ်တယ်လို့ဆိုတဲ့နေရာမှာသိတယ်ဆိုတာဘာနဲ့သိတာတော့ဆိုဝိပဿနာဉာဏ်နဲ့သိတယ်လို့ပြောလို့ရတယ်သို့တော့သိတယ်ဆိုတဲ့စကားလုံးလေးတစ်လုံးနဲ့ပဲမြတ်စွာဘုရားဟောသွားတယ်သိပြီးတော့ဝိဒိတ်တဝါပစေတိသိပြီးတော့ပယ်တယ်လို့ဒီလောက်လေးပဲပြောတယ်အဲ့တော့သိပြီးပယ်တာအဲ့ဒီနေရာလေးမှာလည်းဝိပဿနာပါတယ်လို့ဆိုရမှာ ပါပြီးတော့ဝိပဿနာတရားအထုတ်တဲ့အခါမှာပယ်တာဗာနဲ့ပယ်တော့ဆိုတက္ကရာဂမိမနဲ့ပယ်တယ်လို့အမြင့်ဆုံးကိုပြောလိုက်တာအဲ့တော့မနေ့ကပြောရတဲ့အတိုင်းသောတပတိမနဲ့ပယ်ရတာရှိတယ်တက္ကရာဂမိမနဲ့ပယ်ရအနာဂမိမနဲ့ပယ်ရတာရှိတယ်အဲ့တော့အောက်မဲ့၃ပါးလို့ဆိုရမှာပေါ့အောက်မဲ့၃ပါးကအောက်မဲ့၃အောက်မဲ့က၃ပါးရှိပြီမဲ့လို့ စိတ်ရဲ့ညစ်ကြေးပယ်တာကနှစ်ပါးပဲရှိတယ်တဂရဂမိမက်ကတော့မပယ်နိုင်ဘူးရောကြအောင်နည်းသွားအောင်ပဲလုပ်နိုင်တယ်ဒါပယ်ရဲမက်က သောတပတိမက်နဲ့အနာဂမိမက်အဲ့လိုပယ်ပုံကိုပြပြီးတော့ဝိပဿနာကိုတော့အဲ့ဒီမှာမြုပ်ထားတဲ့သဘောရှိတယ်မြုပ်ထားပြီးတော့ ဘောရနုဒတိဓမ္မနုဒတိသံဃာနုဒတိဆိုတဲ့ဘာဝနာတွေနဲ့စိတ်ကိုပို့ပြီးတော့အယောင်တော့ပအောင်ချိုးစားအထုတ်ပြီးတဲ့နောက်မှာမေတ္တာဘာဝနာကရုဏာမုရိဒဥပေက္ခဆိုပြမပြမပြမဝိဟာရဘာဝနာတရားတွေကိုခေါ်လိုက်တယ်ဟောပြီးတဲ့အခါမှာဝိပဿနာခူးတာဟောတာပေါ့နော်အဲ့တော့ မေတ္တာမေတ္တာဘာဝနာ ပွားပြီးတော့ဘယ်လိုဝိပဿနာခူးသလဲမြတ်စွာဘုရားကဒီမှာဘယ်လိုပြထားတော့ဆိုသောအဋ္ဌိဣဒံအဋ္ဌိဟိနံအဋ္ဌိပဏိတံအဋ္ဌိဣမတသေညာကတတဥဒရိနေတရဏန္တိပါသနာတိဒါလေးနဲ့ကုဘုံလေးကိုပြောပြတာ အဲ့တော့လက်တွေ့ကျင့်တဲ့ပုံကိုယ်တွေအတွက်ဘယ်လိုမှတ်ရမလဲလို့ဆိုရင်မေတ္တာဘာဝနာပွားလိုက်တဲ့အခါမှာဆံရသွားပြီမေတ္တာဆံရသွားပြီသမုတ်ဆံမရဘူးဘယ်လိုပဲဖြစ်ဖြစ်မေတ္တာရဲ့အာယုံပေါ်မှာ မေတ္တာရဲ့အာယုဆိုတာတရဝရီတတ္တတရဝရီကိုအာယုပြုပြီးတော့မေတ္တာပို့တာကိုပြဉ္ညာကိုအာယုပြုတာမေတ္တာရဲ့အာယုကပြဉ္ညာဖြစ်နေတယ်ပြဉ္ညာကိုအာယုပြုပြီးတော့ဝိပဿနာမဖြစ်ဘူးပရမတ်ကိုအာယုပြုနိုင်မှဝိပဿနာဖြစ်တယ်အဲဒါကြောင့်ဝိပဿနာဖြစ်ဖို့တော့တတ္တပြဉ္ညာလို့ဆိုရဲတရဝါကိုအာယုပြုပြီးတော့ပွားတဲ့မေတ္တာ အဲ့ဒီမေတ္တာဆန်တစ်ခုခုကိုစနစ်တကျပွားများပြီးတဲ့နောက်အဲ့ဒီဆန်ကနေဆုတ်ခွာလိုက်ပြီးဆံပွားနေတဲ့အချိန်မှာ ဖြစ်တဲ့မေတ္တာနဲ့ပတ်သက်တဲ့နန္တရားတွေကိုဥတည်ပြီးတော့ဝိပဿနာပွားရတယ်။မေတ္တာရဲ့အာယုံကတတ္တပညာတရဝါဆိုတဲ့ပညာအဲ့ဒီပညာကိုဝိပဿနာ ရှုလို့မရဘူး။ ဒါကြောင့်မို့တတ္တပညာကိုအာယုံပြုပြီးတော့ဖြစ်တဲ့မေတ္တာစိတ်ဆိုပါစို့မေတ္တာစိတ်ကိုအာယုံပြောင်းပြီးတော့ပြုရတယ်အဲ့ဒါဝိပဿနာဖြစ်သွားရောအဲ့ဒီစိတ်ရဲ့အာယုံဖြစ်တဲ့တတ္တပညာကပရမတ်မဟုတ်ဘူးဒါကြောင့်ပညာကိုအာယုံပြုပြီးတော့ဖြစ်နေတဲ့မေတ္တာစိတ်ကိုပြောင်းပြီးတော့ဝိပဿနာအာယုံဖြစ်လောက်လိုက်တယ် အဲ့ဒါသမထနေဝိပဿနာကိုးတဲ့နေပဲအဲ့တော့ဘုရားနုဒတိပွားရဲဆိုဆိုဘုရားနုဒတိပွားပြီးဖះကုံကိုအာယုံပြုပြီးတော့တရားတွေဖြစ်တဲ့ပီတိတွေဖြစ်တဲ့ကြည်နူးနေပြီးဖះကုံကိုအာယုံပြုပြီးတော့ဝိပဿနာလုပ်လို့မရဘူးဝိပဿနာလုပ်လို့မရသည့်အတွက်ကြောင့်အာယုံကိုမယူတော့ဘဲနဲ့ဖះဆိုတဲ့အာယုံကနေဆုတ်ခွာပြီးတော့ ဖះအာယုံကိုပြုတ်ပြီးဖះဆိုတဲ့အာယုံကိုအာယုံပြုတ်ပြီးတော့ဖြစ်နေတဲ့ကြည်နူးတဲ့စိတ်တရာစိတ်ပိတိစိတ်တွေကိုဝိပဿနာရှုလို့ရတယ်အာယုံပြောင်းလိုက်တာပြောတာနော်ဝိပဿနာဖြစ်ဖို့အတွက်အာယုံပြောင်းလိုက်တာဖះအာယုံပြုတ်ပြီးတော့ကြည်နူးနေတဲ့စိတ်တရားအာယုံပြုတ်ပြီးတော့ကြည်နူးတဲ့စိတ်တန်ခါအာယုံပြုတ်ပြီးတော့ကြည်နူးတဲ့စိတ်အဲ့ဒီကြည်နူးတဲ့စိတ်ကို အာယုံပြုတ်ပြီးတော့အဋ္ဌိဣထံအော်ဒီကြည်နူးတဲ့စိတ်ဆိုတာတကယ်ရှိတာပါလားကြည်နူးတဲ့စိတ်ကလေးကနန္တရားလေးအဲ့ဒီနန္တရားလေးဒီတရားဟာတကယ်ရှိတာပါလားလို့နန္တရားကိုအာယုံပြုတ်လိုက်တယ်နန်းကိုအာယုံပြုတ်ပြီးတော့ဒီနန္တရားလေးကဘယ်မှာဖြစ်တာလုံးလို့ဆက်ပြီးတော့ အာယုံပြုတ်ကြည့်တဲ့အခါမှာနန္တရားလေးဟာမိယာဖြစ်တဲ့ဟရိယဝတ္ထုကိုမိပြီးတော့ဖြစ်တယ်။ချီနူးတဲ့စိတ်လေးသည်ဟရိယဝတ္ထုကိုမိတယ်။အဲ့တော့ချီနူးတဲ့စိတ်လေးကနန္တရားဟရိယဝတ္ထုကနန္တရားရဲ့မိယာယုတ်တရားဆိုတာ။ဟောဝိပဿနာရှုဖို့နန္တရားကနေဆက်နွယ်ပြီးတော့ယုတ်တရားပါသိလာတယ်။တခါဟရိယဝတ္ထုဆိုတာသူ တခုတည်းဖြစ်တာမဟုတ်ဘူး။ ဟရိယဝတ္ထုသည်မဟာဘုတ်၄ပါးကိုမိပြီးတော့ဖြစ်တယ်။အော်ဟရိယဝတ္ထုရဲ့တရားကမဟာဘုတ်၄ပါးရှိတယ်လို့အာယုံပြုတော့ရုပ်ကိုတိုးချဲ့ပြီးတော့ခြိလိုက်တယ်။မဟာဘုတ်၄ပါးကလည်းသူတို့ကြီးမဖြစ်ဘူး။ကျန်တဲ့ဝဏကဏရတ္တဩဇာဆိုတဲ့ကျန်တဲ့ရုပ်လေးမျိုးနဲ့တွဲဖက်ပြီးတော့ဖြစ်တယ်။အ ਨੇ ဆုံးအဋ္ဌကလရုပ်၈ခုဖြစ်သွားတယ် အဲ့တော့ဝမ်းသာပီတိဖြစ်နေတဲ့ချီနူးတဲ့စိတ်ကလေးချီနူးတဲ့စိတ်ဝမ်းသာပီတိစိတ်လေးဟာနန္တရားအဲ့ဒီဝမ်းသာပီတိဖြစ်နေတဲ့နန္တရားရဲ့မိယာဟရိယဝတ္ထုကယုတ်တရားဟရိယဝတ္ထုရဲ့မိယာဖြစ်တော့မဟာဘုတ်၄ပါးကယုတ်တရားမဟာဘုတ်၄ပါးနဲ့ဆက်နွယ်ပြီးတော့ဖြစ်နေတဲ့အရာတွေကရှုပ်တရားမဟာဘုတ်၄ပါးကိုမိဖြစ်တဲ့ဉာဏ်တွေကယုတ်တရားလို့အဲ့ဒါလို့ ကိုလက်လန်းမိတဲ့ယုံနဲ့နံဒီနှမျိုးကို ခွဲခြားပြီးတော့ဆင်ញင်သုံးတတ်တာအဲ့ဒါဝိပဿနာလမ်းကြောင်းဘက်ကိုကူးလိုက်တယ်လို့ခေါ်တာပဲအခုမြတ်စွာဘုရားကမေတ္တာဘာဝနာပွားမေတ္တာဘာဝနာပွားရဲဆိုတာဘာလို့တရားရည်ရဲ့အကျိုးစီးပွားကိုလိုလားတဲ့စိတ်တွေဖြစ်နေတယ်မေတ္တာစိတ်ဆိုတာအကျိုးစီးပွားကိုလိုလားတဲ့စိတ်အမုန်းကင်းတဲ့စိတ် အလုံးရဲ့မုံတိမှုဆိုတာမရှိဘူးအကျိုးစီးပွားကိုလိုလားတဲ့ဟိုမိတ်ဆွေလူသဘောထားတဲ့စိတ်အဲ့ဒီစိတ်ကို ပြောင်းပြီးတော့အာယုံပြုတ်လိုက်တဲ့အခါမှာစိတ်ကိုအာယုံပြုတ်ပြီးတော့ဖြစ်တဲ့ဝိပဿနာတရားဝိပဿနာ sense ဝိပဿနာစိတ်ပေါ်လာတယ်အဲ့တော့ဒါလေးကတရားတွေကိုတရားပညာကိုအာယုံပြုတတ္တပညာကိုအာယုံပြုပြီးတော့ဖြစ်နေတဲ့မေတ္တာလေးက နန္တရားထိုမေတ္တာလေးဟာဟရိယဝတ္ထုဆိုတဲ့နှလုံးသားပေါ်မှာတည်နေတယ်ဟရိယဝတ္ထုဆိုတာယုတ်တရားဟရိယဝတ္ထုသည် မာဘုတ်၄ပါးနဲ့ဆက်သွယ်ပြီးမာဘုတ်၄ပါးကိုမိပြီးတော့ဖြစ်ရတဲ့ဥပါဒယုတ်ဖြစ်တယ်ဆိုတော့မဟာဘုတ်၄ပါးကဟရိယဝတ္ထုရဲ့တရားယုတ်ဖြစ်တယ်သူနဲ့တွဲဖက်လာတဲ့ဥပါဒယုတ်တွေအဲ့တော့မဟာဘုတ်နဲ့ဥပါဒယုတ်ဆိုကိုယ်လလန်းမိတဲ့ယုတ်တွေရှုလို့ရသွားတယ် မေတ္တာစိတ်ကိုရှုတယ်မေတ္တာစိတ်ရဲ့တရားဟရယဝတ္ထုတို့မဟာဗုဒ္ဓကိုရှုတယ်ဆိုတာဒီနှစ်ခုကိုကွဲကွဲပြားပြားသိသွားတယ်နော်မေတ္တာစိတ်ကနန္တရားမေတ္တာစိတ်ရဲ့တရားဟရယဝတ္ထုတို့မဟာဗုဒ္ဓကယုတ်တရားဟောယုတ်နဲ့နန္နဲ့ရှုလိုက်တာတော့မေတ္တာဆံကအဲ့လိုရှုသလိုကရုဏာဆံကလည်းပဲအဲ့လိုဆံကထပြီးတဲ့အခါမှာစိတ်ကိုအာရုံပြုလိုက်တယ် မုရိဒာဇံကလည်းအဲ့လိုပဲအာယုံပြုလိုက်တယ်ဥပိ္ပခာဇံကထပြီးတော့လည်းအဲ့လိုအာယုံပြုလိုက်တယ်အဲ့ဒါသမထကနေဝိပဿနာ ပြောင်းတယ်ဆိုတာအဲ့လိုပြောင်းတာနော်မေတ္တာကရုဏာမုရိဒာဥပိ္ပခာတို့ရဲ့သူတို့ရဲ့အာယုံကတတ္တပညာတရဝပုဂ္ဂိုလ်တရဝနော်ကိုမေတ္တာပို့နေတဲ့ပုဂ္ဂိုလ်ကိုမေတ္တာပို့နေတဲ့တရဝ အဲ့ဒါကပညာအဲ့ဒီပညာကိုအာရုံပြုပြီးတော့ဖြစ်ပေါ်နေတဲ့မေတ္တာစိတ်ကရုဏာမုဒိတာဥပေက္ခစိတ်တွေကိုပြောင်းပြီးတော့အာရုံပြုလိုက်လို့ရှိရင်နန္တရားကိုအာရုံပြုတာဖြစ်သောကြောင့်ဒါကြတော့ဝိပဿနာရဲ့အာယုံအဲ့ဒီနေရာလေးမှာကူးတာနော်ဝိပဿနာကူးတယ်ကူးတယ်ဆိုတာသမထအနေဝိပဿနာကူးတယ်ဆိုတာအဲ့လိုပုံစံကူးရမယ်နော်အာယုံပြောင်းလိုက်တာလို့မှတ် အဲ့ဒါလိုအာယုံပြောင်းတော့လူရဲ့မှတ်တဲ့အာယုံကခုနမေတ္တာပို့နေတဲ့စိတ်သည်ဝိပဿနာစိတ်ရဲ့အာယုံဖြစ်သွားရောကိုလုံးလုံးနေတာကဝိပဿနာစိတ်ဖြစ်သွားရောအဲ့ဒီဝိပဿနာစိတ်ကဘသူတို့လို့မေးလို့ရှင်မဂ္ဂင်၈ပါးပဲမဂ္ဂင်၈ပါးတဲ့ကသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါယာမသမ္မာတတိသမ္မာသမာဓိ အဲ့ဒီ၅မျိုးပဲသမဝဆသမကမ္မဋ္ဌသမအာဇီဝတို့ကတော့တိလဆိုတော့ချွတ်တင်ပြီးတော့ပြည့်စုံပြီးသားဖြစ်တယ်ထီတင်ရမှသူတို့အလုံးလုံးတာမပါဘူးအဲ့တော့ဒီမေတ္တာစိတ်လေးကိုပြန်ပြီးသုံးသပ်နေတဲ့စိတ်ကိုဝိပဿနာစိတ်လို့ခေါ်အဲ့ဒီဝိပဿနာစိတ်လေးမှာအထူး ခေါင်းဆောင်နေတာကတမ္မဒိဋ္ဌိတမ္မသင်္ကပ္ပတမ္မဝါယာမတမ္မတတိတမ္မသမာဓိဆိုလိုတာကနော်တတိပါတယ်တမာဓိပါတယ်ဝီရိယပါတယ်ဝိတက်ပါတယ်ပညာပါတယ်ဒီလိုဆိုလိုတယ်ပေါ့နော်အဲ့ဒီပညာကဝိပဿနာပဲဖြစ်တယ်တမဒိဋ္ဌိကဝိပဿနာပဲဖြစ်တယ်သူ့ရဲ့ပံ့ပိုးကူညီတာတွေကဘယ်သူတွေတုန်းဆိုတမသင်္ကပ္ပ တမ္မဝါယာမတမ္မတတိတမ္မသမာဓိဒီသဘာဝတရားတွေကဝိပဿနာကိုပံ့ပိုးကူညီပေးနေတာအာယုံပြောင်းလိုက်တာကိုသဘောပေါက်ဖို့လိုတယ်ပေါ့အဲ့တော့ဝိပဿနာတရားကမေတ္တာစိတ်ကိုအာရုံပြုတယ်မေတ္တာစိတ်ရဲ့မိရာဖြစ်တဲ့ဟရိယဝတ္ထုနဲ့မဟာဗုဒ္ဓေကိုအာရုံပြုတယ်ဆိုတော့ဝိပဿနာရဲ့အာယုံသည်ယုံနာဖြစ်သွားရောနော်ယုံနဲ့နာဖြစ်သွားရော အဲ့ဒီယုံနံပေါ်ကိုဒါကယုတ်ဒါကနံဒါဟာတကယ်ရှိတဲ့တရားပဲလို့ဒီသုတ်တံမှာမြတ်စွာဘုရားအကျဉ်းလေးတင်ဟောတာသောအဋ္ဌိဣဒံတိပသနာတိအဋ္ဌိဣဒံဒါရှိနေပါလားအာယုပြုလိုက်လို့တွေ့တယ်ဟာဒါရှိနေတယ်ဒါဖြင့်ရှိနေတယ်လို့ပြောတယ်ခုနကမေတ္တာစိတ်ရဲ့ ဟရယဝတ္ထုရဲ့ဟရယဝတ္ထုရဲ့တရားဖြစ်တဲ့မဟာဘုတ်ဆိုတဲ့ယုတ်တည်ရဲ့အဲ့ဒီယုတ်နဲ့နာကဘာတော့လို့မေးလို့ရှိရင်ဒုက္ခသစ္စာပဲအဲ့တော့ဝိပဿနာရဲ့အာယုံကဒုက္ခသစ္စာဖြစ်သွားတယ်အဲ့တော့ဝိပဿနာဉာဏ်နဲ့ဒုက္ခသစ္စာကိုသိလာရှုံးတဲ့နာကိုသိတာဘာကိုသိတာတော့ဆိုဒုက္ခသစ္စာကိုသိတာ ဘာကိုရှုတာတော့လို့မေးရင်လည်းဒုက္ခသစ္စာကို ရှုတယ်ဘာနဲ့ရှုတာတော့ဆိုရင်မဂ္ဂသစ္စာနဲ့ရှုတယ်ဒါဝိပဿနာလှုပ်လှုပ်တဲ့စာဒီနှစ်ခုနဲ့သွားတာသစ္စာရှုတော့ကပြောမဆိုရင်မဂ္ဂသစ္စာနဲ့ဒုက္ခသစ္စာကိုရှုတာဟာဝိပဿနာကျင့်ခြင်းပဲဖြစ်တယ်အဲ့ဒါကိုမြင်မို့မြတ်စွာဘုရားကအဋ္ဌိဣဒံ အဲ့တော့ဒုက္ခမြင်တယ်လို့ဆိုလိုက်တာ ਨੇ ဒုက္ခသစ္စာဒုက္ခသစ္စာဆိုတဲ့မေတ္တာစိတ်မေတ္တာစိတ်ရဲ့တရားဖြစ်တဲ့ဟရိယဝတ္ထုနဲ့မဟာဗုဒ္ဓီအဲ့ဒီအာယုန်နှစ်ခုဟာဒါဒုက္ခသစ္စာတွေ့လိုက်တာနဲ့တပြိုင်နက်ဒီဒုက္ခသစ္စာဟာဘယ်သူကြောင့်ဖြစ်နေရတာတုံးလို့ကြည့်လိုက်တဲ့အခါမှာသမုဒိယသစ္စာဆိုတော့တွေ့ပြန် အကြောင်းရှာလိုက်တဲ့အခါကျတော့အော်ဒါတဏှာသမုဒိယအခြေခံပြီးတော့ဖြစ်နေတာပဲဆိုတာအကြောင်းတရားကိုသိလိုက်တာအဲ့တော့ဒုက္ခသစ္စာကိုသိတဲ့အခါမှာဒုက္ခသမုဒိယလို့ဆိုတဲ့သမုဒိယသစ္စာကိုလည်းသိသွားတယ်အဲ့ဒါကိုအဋ္ဌိဟိနံအဋ္ဌိပဏိတံဆိုတဲ့စကားနဲ့မြတ်စွာဘုရားကအဋ္ဌိဣရံကဒုက္ခသစ္စာကိုသိတာအဋ္ဌိဟိနံကျတော့ဟိုအကုသို့ဖြစ်တဲ့ သမုဒိယသစ္စာကိုသိတာဒီလိုမြတ်စွာဘုရားကဟောလို့ရမယ်ဖြစ်တယ်ပေါ့နော်ဒီလိုဟောတာအဲ့တော့အဲ့ဒီမှာအဋ္ဌိပဏိတံကြတော့မေဃသစ္စာမေဃသစ္စာကိုပြန်သိတာ ပြီးတော့မှအဋ္ဌိဣမတ္တတင်ညာကတ္တဥဒ္ဒရိနေတရဏအခုဖြစ်နေတဲ့ရှုပ်တရားနန္တရားအခုဖြစ်နေတဲ့မသိနေတဲ့နန္တရားရဲ့ထိတဲ့တာလွန်တဲ့တရားဆိုတာရှိသေးတယ်လို့ဒီလိုသိတာကြတော့မက်ကသစ္စာကိုသိတယ်လို့သူဆိုတယ်အဲနိဗ္ဗာန်ကိုသိတယ်လို့ဆိုလို့တယ်និရောဓသစ္စာကိုသိတယ်ပေါ့ အဲ့ဒါဝိပဿနာပဲကူးသွားတာနဲ့တပြိုင်နက်သစ္စာရှုတော့ငါပဲပြောတော့တာဝိပဿနာဉာဏ်လို့ခေါ်တာကမေဃသစ္စာအဲ့ဒီဝိပဿနာဉာဏ်ရဲ့ရှုရတာကဒုက္ခသစ္စာဒုက္ခသစ္စာကိုမြင်လိုက်တာနဲ့ဒုက္ခရဲ့အကြောင်းဖြစ်တဲ့သမှုတရားကိုလည်းတွေ့တယ်ဒုက္ခရဲ့သမှုတရားရဲ့အကြောင်းကိုတွေ့ပြီးတော့ဒုက္ခនិရောဓဆိုတဲ့နိဗ္ဗာန်ကိုမြင်တယ် message ပေါ်ပြီဆိုရင်ဒီဟာတွေကအလုံးကိစ္စပြီးသွားတာသူဟာအဲ့တော့သစ္စာ၄ပါးကိုတခါတည်းဘလို့လုတ်ပြီးတော့မြင်တာလဲဝိပဿနာဉာဏ်ခိုက်မှာတော့တပြိုင်တည်းမမြင်နိုင်ဘူးမကြပြီဆိုတဲ့အချိန်မှာတပြိုင်တည်းမြင်သွားတယ်မြင်တယ်ဆိုတာလည်းပဲဟိုကိစ္စပြီးတာကိုပြောတာတစ်ခါတလေကြတော့ဥပမာမဲ့ မကြုံလေးကိုပြောရမယ်ဆိုလို့ရှိရင်ရှုတာကဒုက္ခသစ္စာဒုက္ခသစ္စာကိုရှုတဲ့အခါမှာဒုက္ခသစ္စာရဲ့ချုပ်ငြိမ်းရာကို မြင်တာကនិရောဓသစ္စာကိုမြင်လိုက်တာនិရောဓသစ္စာကိုမြင်လိုက်တာနဲ့သမုဒိယသစ္စာကိုပယ်လိုက်တယ်နော်မြင်လိုက်တာနဲ့ပယ်လိုက်ပြီးသားဖြစ်သွားတယ်ရှုတဲ့တရားကမက္ကသစ္စာ အဲ့ဒီလေးခုဟာတပြိုင်တည်းဖြစ်သွားတယ်ဆိုတာကိစ္စပြီးသွားတယ်လို့သူတို့ဆိုလိုတယ်ပေါ့တပြိုင်တည်းဖြစ်တယ်ဆိုတဲ့ဥပမာကိုဘယ်လိုလုပ်ပြီးတော့တပြိုင်တည်းဖြစ်တယ်လဲဆိုရင်စီမီကွက်ကလေးထွန်းတာကိုကြည့်စီမီကွက်လေးဟာမိတော့ကလေးတောက်တာနဲ့အလုတ်လေးခုတစ်ခါလည်းပြီးသွားတယ်ဆွဲနဲ့ပြီးသွားတယ်အလုတ်လေးမျိုးတစ်ခါလည်းပြီးတယ်အလုတ်လေးမျိုးကဘာလို့ဆိုအမောင်းကိုပဲဖြောက်ခြင်းအလုတ်တစ်ခု ဟာအမောင်ကိုပဲဖြောက်ခြင်းအလင်းကိုဖော်ဆောင်ခြင်းအမှန်ကိုပဲဖြောက်အမောင်ကိုပဲဖြောက်ခြင်းလဲလိုက်တာတခုမောင်ပြောက်သွားတာတခုအလင်းကိုဖော်ဆောင်ခြင်းအမှန်ကိုပဲဖြောက်ခြင်းနှစ်ခုနော်အမောင်ကိုပဲဖြောက်ခြင်းနောက်တစ်ခုကမိစာကိုတူစေခြင်းနဲ့စီကိုကုံးစေခြင်းတပြိုင်တည်းဖြစ်တာအတိုင်းအတာတစ်ခုရမိစာကုံးသွားပြီ အတိုင်းအတာတစ်ခုရစီခံသွားပြီသူလောင်ပလိုက်တာဟုတ်နော်အဲ့တော့ဒီမီးလေးထွန်းလိုက်တာကိစ္စ၄ခုဟာတခါတည်းပြီးသွားတယ်လို့သူတို့ဆိုလို့တယ်မက်ပေါ်လိုက်ရင်လည်းအဲ့လိုပဲတခါတည်းပေါ်သွားတယ်တခုကိုဖျောက်တယ်တခုကိုဖော်ဆောင်တယ်နော်တခုကိုဖော်ဆောင်တယ်ကျန်တဲ့ဟာကိုကုန်ခန်းစေတယ်ကျန်တဲ့ဟာကုန်ခန်းစေတယ်တိုးသွားစေတယ်မီးရဲ့ဥပမာနဲ့ message ပေါ်လာလို့ရှင်အဲ့ဒါလို့ဆိုလိုတယ်ပေါ့အဲ့တော့သစ္စာလေးပါးဆိုတာဝိပဿနာတရားအထုတ်ပုံအကျဉ်းအားဖြင့်ဟောကြားတဲ့ဟာပဲဖြစ်တယ်ပေါ့ဒါကြောင့်မို့မြတ်စွာဘုရားထိတုတ်တံမှာအကျဉ်းလေးတွေဟောတာသောအဋ္ဌိဣဒံဝိပဿနာရှုလိုက်တဲ့အခါမှာမေတ္တာမေတ္တာစိတ်ကိုဝိပဿနာရှုလိုက်တဲ့အခါမှာအော်မေတ္တာစိတ်ဆိုတာတကယ်ရှိတာပါလား မေတ္တာစိတ်ရဲ့မိရအယုတ်တရားလည်းတကယ်ရှိတာပါလားယုံနဲ့နံဆိုတာတကယ်ရှိပါလားဆိုတာတွေ့လာတွေ့လာပြီးတဲ့အခါမှာဝိပဿနာအစဉ်စဉ်ဘယ်လိုတက်သွားတော့ဆိုပထမယုံနဲ့နံနဲ့ကွဲသွားတယ်မေတ္တာစိတ်လေးကနန္တရားမေတ္တာစိတ်ရဲ့မိယာဟရယဝတ္ထုတို့မဟာဗုဒ္ဓကယုတ်တရားရှုံးတဲ့နံနှစ်ခုပေါင်းစပ်ပြီးတော့ဖြစ်လာတာပဲလို့ဒီလိုသိတယ် လို့သိပြီးတော့ဒီယုံနာနှစ်ခုကဘာကြောင့်ဖြစ်တယ်လဲရုပ်ကဘာကြောင့်ဖြစ်တယ်လဲနာကဘာကြောင့်ဖြစ်တယ်လဲဆိုတဲ့အကြောင်းတရားကိုလည်းတွဲဖက်သိလာတယ်ရုပ်နဲ့နာသိတာကနာမရူပပြိစေရညာသိလိုက်တာနဲ့ဒိဋ္ဌိဝိသုဒ္ဓိအော်ဒိဋ္ဌိဝိသုဒ္ဓိအတ္တဆိုတာမရှိဘူးယုံနဲ့နာမဲရှိတယ်တရဝဆိုတာမရှိဘူးယုံနဲ့နာမဲရှိတယ်ဆိုတဲ့အတိဟာ အမြင်ဟာစင်ကြယ်သွားတယ်အဲ့တော့နမရူပပရိစေရညာဒိဋ္ဌိဝိသုဒ္ဓိအဲ့ဒါသိပြီးတဲ့အခါမှာဒီယုံနဲ့နာဘာကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းတရားကိုပါတွဲဖက်သိလိုက်တယ်။အော်ပစ္စုပန်မှာဒီအကြောင်းကြောင့်ဖြစ်လို့ရှိရင်အတိတ်တုန်းကလည်းဒါကြောင့်ဖြစ်တာပဲ။နောက်နာကရှိနေသေးရင်လည်းဒါကြောင့်ဖြစ်မှာပဲဆိုတာအကြောင်းတရားနဲ့ပတ်သက်ပြီးဆုံးဖြတ်နိုင်စွမ်းရှိလာတာပစ္စယပရိက္ခညာ။ ဆုံးဖြတ်နိုင်သဖြင့်တန်တရားကင်းသွားတာကကင်္ခဝိတရဏဝိတုဒ္ဓိတဲ့ဒါဝိပဿနာဉာဏ်ရဲ့ရှေ့မှာဝိပဿနာဉာဏ်ရဲ့အခြေခံအနေနဲ့ဒီဝိတုဒ္ဓိနှစ်ပါးဝိတုဒ္ဓိဆိုတာလဲဉာဏ်ပဲလေနဝရူပပရိစေရဉာဏ်ကိုပဲတိဋ္ဌိဝိတုဒ္ဓိခေါ်တာပစ္စယပရိကဉာဏ်ကိုပဲကင်္ခဝိတရဏဝိတုဒ္ဓိလို့ခေါ်တာအဲ့ဒီဉာဏ်ဖြစ်လိုက်ရင်ဒါဝိပဿနာရဲ့အခြေခံဉာဏ်နှစ်ခုဖြစ်သွား အဲ့ဒီညာကနေပြီးတော့ဆက်လက်ပြီးခုနကမှတ်ယူထားတဲ့ယုတ်တဲ့နံကိုဆင်ញင်သုံးသပ်ကြည့်တော့ဒီယုတ်တဲ့နံတွေဟာဖြစ်လိုက် ပြက်လိုက်ဖြစ်နေတဲ့သဘောတွေကိုပုတ်တိုက်ပြီးတော့ဆင်ញင်သုံးသပ်ကြည့်လိုက်တာတမတနာညာလို့ခေါ်တယ်ဆင်ញင်သုံးသပ်ကြည့်လို့တဘာဝတွေကိုတွေးလာပြီးတဲ့နောက်မှာဖြစ်မှုပြက်မှုပေါ်မှာအာယုံရောက်သွားပြီဆိုရင်ဥရိယဗျာညာ ဥရိယပြညာဖြစ်လာပြီးတဲ့နောက်မှာဖြစ်တာတောင်မှပဲမြန်လွန်အားကြည့်လို့ဖြစ်တာတောင် မသိလိုက်ဘူးပြက်တာပဲသိနေတယ်ဆိုရင်ဖင်ကညာလို့ဖြစ်သွားတာအဲ့ဒါဝိပဿနာညာမှာရှင်းတန်သွားတဲ့အနေအနေထားမျိုးဖြစ်တယ်ဥရိယပြညာအနေဆကိုမြင်တာဖင်ကညာကြတော့အဲ့ဒီအနေဆလမ်းဆုံးသွားတာလုံးဝပျက်စီးနေတာပါလားဆိုတာကိုသိလာတယ် အဲ့တော့သင်္ခါရတရားတွေအားလုံးဟာကိုမြင်တဲ့သင်္ခါရတရားနဲ့အလားတူတဲ့ရုပ်တည်နံတွေကို ကြည့်လိုက်ရင်လေဒီလိုဖြစ်ပြီးဒီလိုပြက်နေတယ်ဆိုတာသူမြင်တယ်မြင်လာတဲ့အခါကျတော့အသိဉာဏ်ကတဖြည်းဖြည်းပြောင်းသွားတယ်ဒီလက္ခဏာရှိပုံကတော့ဒီပင်ကညာမှာအနိစ္စဆိုတာသဘောပေါက်သွားလမ်းဆုံးသွားတယ်အဲ့တော့အနိစ္စမမြဲဘူးဆိုတာကိုသိပြီးတဲ့နောက်မှာ ဘယ်လိုခေါင်းထဲမှာအသိဉာဏ်တွေဝင်လာတော့ဆိုပြက်နေတာကြီးကိုကြည့်လိုက်တဲ့အခါကြောက်เสียကြီးပါလားလို့မြင်လာတာဘုရားညာနော်ပြက်နေတာကိုမြင်မှများတဲ့အခါကြောက်เสียကြီးပါလားဒါအသိဉာဏ်တိုးလာပုံပြောတာအဲတိုးလာတဲ့အခါကျတော့အော်အပြစ်တွေတပြက်တည်းပြစ်ပြီးတော့ကြောက်เสียကြီးပါလား အန္တရာယ်မြန်လိုက်တာလို့မြင်တာအာရိနဝညာဒါကြီးကလွတ်မဖြစ်တော့မယ်ငါလက်ထဲလဲဆုပ်ကင်ထားလို့မဖြစ်ဘူးဒါကြီးကိုလွတ်လိုက်မှဖြစ်မယ်သို့မဟုတ်ဒီသင်္ခါရတရားတွေကငါလွတ်မှဖြစ်မယ်လို့လွတ်ချင်လာတဲ့အတွေးပေါ်လာတာမဟုတ်စီတုကမြတာညာညီငွေလာတယ်ပေါ့လေညီငွေလာတယ်အဲ့အပြစ်တွေမြင်လာတော့ညီငွေလာတယ်လေညီငွေလာတာက နေပိတညာ ညီငွေတယ်ဆိုတာตาရစရာရှာမတွေ့တော့နော်ထပ်ပြောမယ်ဆိုရင်အနေဆအဆုံးထိသိလိုက်တာကပင်ကညာပင်ကညာပြီးတဲ့အခါမှာအနေဆဒုက္ခအနတ္တအစွမ်းကုန်ဖြစ်သွားပြီးသည့်အတွက်ကြောင့်ကြောက်စရာကြီးပါလို့မြင်တာပယညာအပြစ်များလိုက်တာလို့မြင်တာအာရိနဝညာစိတ်ပြည့်စရာကြီးပဲ ตายရစရာရှာမတွေ့ဘူးညှင်းငွေ့တယ်ဆိုတာဒိဗိဌညာညှင်းငွေ့ပြီးဆိုတော့လွတ်ချင်လာတာကမုတ်စီတုကမြတာညာလွတ်ချင်လို့လွတ်လန်းကိုလိုက်ရှာတာပဋိသင်္ခာညာနော်အဲ့လိုလွတ်လန်းရှာရင်ကနေပြီးတော့သင်္ခါရတရားတွေရဲ့သဘာဝကိုကောင်းကောင်းကြီးသိလာပြီးတော့သင်္ခါရတရားတွေပေါ်မှာချစ်ချင်းမုံချင်းပျောက်ကင်းသွားပြီးတော့ သင်္ကာရတရားတွေရဲ့ဖြစ်မှုပြမှုတွေပေါ်မှာလစ်လျူရှုနိုင်သွားတယ်အရင်ကလို့ကြောက်ဆရာကြီးလို့မမြင်တော့ဘူးညီငွေဆရာကြီးလို့လည်းမမြင်ဘူးအပြစ်လို့လည်းမမြင်တော့ဘဲနဲ့သူကကြောက်ချစ်ချင်းမုန်းချင်းဆိုတာနှစ်ခုဖယ်လိုက်တာကိုသင်္ခါရုပ္ပခဏညာလို့ခေါ်တယ်စိတ်တည်ငြိမ်သွားတာလေဟိုချစ်နေမုန်းနေဆိုရင်သူကစိတ်လှုပ်ရှားမှုဖြစ်နေတာအဲ့တော့ညာထက်လာတဲ့အခါကျတော့ချစ်ဆရာလည်းမဟုတ်ဘူးမုန်းဆရာလည်းမဟုတ်ဘူး ဒီသဘာဝကြီးကဒီတိုင်းပဲဆိုတာစိတ်အေးလက်အေးနဲ့ရှုနိုင်သွားတာအဲ့ဒါသင်္ခါရုပ္ပခဉာဏ်လို့ခေါ်တယ်အဲ့ဒီသင်္ခါရုပ္ပခဉာဏ်ဒီဝိပဿနာဉာဏ်ထဲမှာအမြင့်ဆုံးဉာဏ်လို့ပြောရမှာဖြစ်တယ်အဲ့ဒီသင်္ခါရုပ္ပခဉာဏ်ကိုပဲရင့်တန်ထွားကြိုင်အောင်ကျိုးစားသူကကြာလေအသိဉာဏ်ဆိုတာတိုးတက်လာလေနောက်ဉာဏ်သင်္ခါရုပ္ပခဉာဏ်ရဲ့နောက်မှာကြတော့အနုလောမဉာဏ်ဆိုတာပဲရှိတော့တယ် ဒါလည်းပဲသူ့ကိုလျော်အပြင်ခေါ်ရတာဖြစ်တယ်သင်္ခါရုပ္ပခညာအနုလောမညာဆိုတာဖြစ်လာတယ်အဲ့ဒီအနုလောမညာကအောက်ဖြစ်တဲ့ဝိပဿနာဉာဏ်နေနဲ့အထက်ကဖြစ်လာမဲ့မဉဏ်တို့နဲ့ဒီနှစ်ခုကိုပေါင်းကူးပြီးတော့ဆီလျော်အောင်ဖန်တီးပေးတဲ့သဘောပေါ့နော်ပေါင်းဆက်ပေးတဲ့သဘော အဲ့ဒီနုလောမညာကလည်းသင်္ခါရကိုအာရုံပြုတာပဲသင်္ခါရကိုအာရုံပြုပြီးတော့အဲ့လိုဖြစ်လာတယ်အဲ့လိုဖြစ်လာပြီးတဲ့နောက်မှာသင်္ခါရတရားတွေရဲ့အခိုက်ကလေးတစ်ခုမှာဝိပဿနာဉာဏ်ကအားကောင်းလာတဲ့အခါမှာတဆိုင်တတချောင်းလုံးရှုမြင်သုံးသပ်လာတဲ့ရှုံဏဆိုတဲ့သင်္ခါရတရားတွေ စောစောကမြင်လာတဲ့ကြောက်စရာကြီးပဲဆိုတာတွေမြင်လာခဲ့တဲ့သင်္ခါရတရားတွေရဲ့ချုပ်ဆုံးသွားတဲ့အဆင့်လေးကိုတွေ့လိုက်တယ်သင်္ခါရနာအပ္ပဝတိသင်္ခါရတွေပြတ်ထွက်သွားတဲ့အနေအထားမျိုးလေးကို မြင်လိုက်တာဒါနိဗ္ဗာန်ကိုမြင်တာလို့ဆိုတယ်သင်္ခါရနာ အပ္ပတိမတ္တမေဝနိဗ္ဗာနာဘာဝေပိသင်္ခါရတွေရဲ့မဖြစ်မှုကိုနိဗ္ဗာန်လို့ခေါ်တယ်ဘာလို့ဆိုရင်စာပေထဲမှာဘလို့ဆိုတော့ဆို နော်ခန္ဓာ၅ပါးတဏှာကျင်တဲ့ခန္ဓာတေဝမကခန္ဓာ၅ပါးကဒုက္ခသစ္စာတဏှာကသမုဒိယသစ္စာလို့ပြောပြီးတဲ့အခါမှာဥပိဏံအပဟောတိនិရောဓនិရောဓံသူသုံးတယ်ဥပိဏံအပုတိဆိုအကြောင်းဖြစ်တဲ့သမုဒိယသစ္စာအကျိုးဖြစ်တဲ့ဒုက္ခသစ္စာဒီနှစ်ခုလုံးမဖြစ်တဲ့အနေအထားဟာនិရောဓသစ္စာလို့သူတို့ဆိုတယ်နော် အကြောင်းမဖြစ်လို့အကျိုးလည်းမဖြစ်ဘူးဆိုလိုတာဒုက္ခသစ္စာနဲ့သဝိရိယသစ္စာမရှိတော့သင်္ခါရတွေချုပ်ဆုံးသွားတယ်ဆိုရအနေထားပြောတာအဲ့ဒီသင်္ခါရတွေမဖြစ်တော့တဲ့အဆင့်ဟာနိဗ္ဗာန်ပဲအဲ့ဒါကိုမြင်လိုက်တာနဲ့တပြိုင်နက်နိဗ္ဗာန်ကိုမြင်လိုက်တာနဲ့တပြိုင်နက်မစိတ်ကဖွာကနေဖြစ်လာပြီးတော့သောတပတိမဲ့ဆိုရင်ဒိဋ္ဌိဝိစေကိစ္စကိုဖယ်ပလိုက်တယ် အနာဂါမိမဲ့ဆိုရင်ကာမရာဂနဲ့ဗျာပါဒကိုဖယ်ပလိုက်တယ်အရတ္တမဲ့ဆိုရင်ဉာဏ်နဲ့ကိရိတာတွေကိုဖယ်ပလိုက်တယ်တဂရဂါမိမဲ့ကတော့ကိရိတာတွေကိုရောပါအောင်လုပ်တယ်ဖယ်တာမရှိဘူးအဲ့ဒီလိုနဲ့ရှင်ထဲမှာရှိတဲ့စိတ်ရဲ့အညစ်အကြေးတွေဆိုတာအရဟတမေပေါ်လိုက်တာနဲ့တပြိုင်တည်းအလုံးကုန်သွားပြီအဲ့ဒါကိုအတူဆုံးနည်းနဲ့မြတ်စွာဘုရားဒီမှာပြတာအဋ္ဌိဣဒံ ဒုက္ခသစ္စာဆိုတာရှိတယ်အဋ္ဌိဟိနံသမုဒယသစ္စာဆိုတာရှိတယ်အဋ္ဌိပဏိတံမေဃသစ္စာဆိုတာရှိတယ်အဋ္ဌိဣမတတင်ညာကတတအခုသိနေတဲ့အသိပညာနဲ့ကွာဖြစ်တဲ့တရားတွေရဲ့ထွက်ပေါက်ထွက်ရဆိုတာရှိတယ်နိဗ္ဗာန်ဆိုတာရှိတယ်လို့တော့အဲ့ဒါလို့သိတယ်လို့ဒီသုတ်တံမှာဒါလေးပဲမြတ်စွာဘုရားဟောလိုက်တာနော်ဒါဝိပဿနာကျင့်စဉ်ကိုဟောတာပဲ ဝိပဿနာသွားတာခုနှစ်တိုင်းပဲသွားတာပဲဝိပဿနာရဲ့အခြေခံအာယုံကယုံနဲ့နံသာဖြစ်တယ်။ပယ်ကနေကူးဆက်တဲ့ယုံနံပဲဖြစ်ဖြစ်ဥပမာထွက်လေဝင်လေမှတ်ရင်သွားတယ်ဆိုရင်ထွက်လေဝင်လေကယုံလေထွက်လေဝင်လေကိုသိနေတာနံလေအဲ့ဒီယုံနဲ့နံနှစ်ခုကနေပြီးတော့သွားမှာပဲအဲ့တော့ဝိပဿနာကူးတယ်ဆိုတာယုံနံဘက်ကိုပြောင်းရှုတာဆိုလို့တယ်ပေါ့ လို့ဆိုလိုတယ်အဲ့တော့ဖះကိုအာယုံပြုတ်ပြီးတော့လဲတရားတို့တရားမြတ်ရသွားကြတယ်ဆိုတာအဲ့ဒီသဘောပဲဖះကိုအာယုံပြုတ်ပြီးတော့ကြည်နူးနေတဲ့ပီတိတွေရှိတယ်အဲ့ဒီပီတိကိုဝိပဿနာအာယုံလုပ်ပြီးတော့ရှုလိုက်ရင်လဲမညာဖို့ညာရသွားတာပဲမရှုသေးသေးမရတော့မရဘူးနော်ပီတိပေါ်မှာကျင့်တတ်နေဦးနဲ့တော့မရဘူးယုံနဲ့နံဖြစ်ပေါ်နေတဲ့ တဘာဝတွေကိုယုံနဲ့နံကွဲအောင်ရှုနိုင်ပြီဆိုမှဒါရတယ်အဲ့တော့မြတ်စွာဘုရားကအခုလိုဝိပဿနာဘာဝနာချင်းကြံ့ညုတ်ကိုအထုတ်ပုံကိုပြောလိုက်တာအဲ့ဒါကိုထေရကရှင်းပြတာအထိဣဒံဒီယုတ်တရားနံတရားရှိတယ်လို့ဆိုတာဟာဒုက္ခသစ္စာကိုသိတာပါပဲတဲ့အထိဟိနံဆိုတာသမုဒယသစ္စာကိုသိတာပါတဲ့အထိပဏိတံဆိုတာမေဃသစ္စာကိုသိတာပါ အဋ္ဌိနော်ဥတ္တရိတင်ညာခတ္တတနေတရဏဆိုတာကនិရောဓသစ္စာကိုသိတာပါလို့အဲ့တော့ရတ္တမေရဲ့ရှေ့ရဲ့ဝိပဿနာသိတဲ့အဆင့်ကို ခုဒီမှာဟောလိုက်တာဉာဏဖြစ်ဖို့ရတ္တမေရဲ့ရှေ့မှာဖြစ်တဲ့ဝိပဿနာကိုဟောတာအဲ့တော့မက်တရဲ့ရှေ့မှာဘာရှိတော့ဆိုဝိပဿနာရှိတယ်သောတပတိမေရဲ့ရှေ့မှာဝိပဿနာရှိတယ် တဂရဂါမိမဲ့ရဲ့ရှေ့မှာဝိပဿနာရှိတယ်အနာဂါမိမဲ့ရဲ့ရှေ့မှာလည်းဝိပဿနာရှိတယ်ဝိပဿနာဆိုတဲ့လမ်းကြောင်းကမတက်ဖက်နဲ့ပဲမဲ့မှမပေါ်ဘူးနော်ဝိပဿနာကိုပုပ္ပပါခမဲ့လို့ခေါ်တယ်အဲ့ဒီပုပ္ပပါကမက်ကိုရမှာတကယ်လောကုတ္တရာမက်ကိုရတာလောကုတ္တရာမက်ကကျင့်ယူတော့ကျင့်ရတာမဟုတ်ဘူးကျင့်ရတာကဝိပဿနာမက်ပဲကျင့်ရမှာ ဝိပဿနာမဲ့ကိုကျင့်ရင်ကနေပြီးတော့လောကုတ္တရာမဲ့ကိုစိုက်ထီသွားတာရောက်သွားတာခီးသွားရင်ရောက်သွားသလိုပဲနော်သူကရောက်သွားတဲ့နေရာအဲ့ဒီရောက်သွားတဲ့အဆင့်ကိုပြောတာအဲ့ဒါမဲ့ကိုရောက်သွားတယ်မဲ့ရောက်ပြီးဆိုမှကိရိတာဆိုတာပယ်တယ်ဝိပဿနာခိုက်တုံးကတော့ကိရိတာတွေမပယ်ဘူးလားလို့ဆိုအခိုက်တန့်တရင်ကအနေနဲ့ကတော့ပယ်သွားတယ်သူ့အကြောင်းလေးနဲ့သူပယ်သွားတယ် မပယ်တာတော့မဟုတ်ဘူးပယ်တယ်သို့တော့အရှင်းအပြတ်ပယ်တာမဟုတ်ဘူးလျှော်နေသွားတာတို့တခုစီတခုစီဖယ်ရှားသွားတာတို့အမက်ဆေ့ပေါ်ပြီဆိုတဲ့အခါကျတော့တပြိုင်တည်းအဲ့လိုပယ်လိုက်တယ်လို့အဲ့လိုဝိပဿနာဉာဏ်နဲ့ရှုပ်တရားအကြောင်းကို ကောင်းကောင်းသိတယ်နန္တရားအကြောင်းကိုကောင်းကောင်းသိတယ်ဆိုပါစို့ဝိပဿနာဉာဏ်နဲ့ ရှူရင်ကနေပြီး rattmet ဆိုတဲ့ message ပေါ်လိုက်ပြီ rattful ဆိုတာပေါ်လိုက်ပြီအဲ့ဒီအသိဉာဏ်လေးနဲ့နိဗ္ဗာန်ကိုသိတယ်နိဗ္ဗာန်ကိုမြင်တယ်သို့မဟုတ်သစ္စာလေးပါးကိုသိတယ်သစ္စာလေးပါးကိုမြင်တယ်လို့ဆိုလိုက်တာနဲ့ဘာဖြစ်လဲကာမတဝါပိဝိမု ക്തി ဘဝတဝါပိဝိမု ക്തി အဝိဇ္ဇာတဝါပိစိတ်တံဝိမု ക്തി စိတ်လေးဟာ ကာမတဝါဆိုတဲ့လောဘကလည်းလွတ်သွားတယ်ဘဝတဝါဆိုတဲ့လောဘကလည်းလစ်သွားတယ်အဝိဇ္ဇာတဝါလို့ဆိုတဲ့အဝိမောဟကလည်းလွတ်သွားတယ်ထီကြတော့မှစိတ်ရဲ့အညစ်အကြေးအလုံးကကုန်သွားတာဖြစ်တယ်နော်ဒီအဆင့်ရောက်မှစိတ်ရဲ့အညစ်အကြေးအလုံးကုန်တယ်အနုဆိုရင်စိတ်မှာအညစ်အကြေးတွေကရှိနေတော့မယ်တဏှာရှိနေုံပဲထီရောက်ရင်တော့လုံးဝကုန်သွားပြီလို့ လုံးဝကုံသွားတယ်လွတ်သွားတယ်ဆိုတာမိုက်မက်ဆေ့ဖြစ်တဲ့အခိုက်အတန့်လေးမှာလွတ်သွားလိုက်တယ်အဲ့တော့လွတ်သွားတာကိုကိုသိလိုက်ကြလားလို့ဆိုသိတာပေါ့ဝိမု ക്ത သမေဝိမု ക്ത မိတိညာနာဟောတိလွတ်သွားပြီဆိုတဲ့အသိစိတ်ကိုမှဖြစ်တယ်အသိညာကိုမှဖြစ်တယ်နော်ဖြစ်လာတယ်အဲ့တော့မကြတာမသိလိုက်ဘူးဆိုရင်တော့မမဟုတ်လို့ပဲ မိုက်ခနဲ့ဆိုပြီးတော့အိတ်ငိုက်သွားတာကိုမက်ကြတယ်ထင်တော့အိတ်ငိုက်သွားတာမက်မှာမဟုတ်တာနော်မက်ကြတယ်ဆိုတာထင်နေရှားရှားမက်စိတ်ဖြစ်ပြီးတော့ကိလေသာတွေကုန်သွားတာအဲ့ဒါကိုလွတ်သွားရင်ဝိမု ക്ത ဝိမု ക്ത သမိစိတ်လေးကအညစ်အကြေးတွေကလွတ်မြောက်သွားပြီဆိုရင်ဝိမု ക്ത လွတ်မြောက်သွားပြီလို့ဣတိညာဏဟောတိထီလို့အတိညာဖြစ်ပါတယ်တဲ့ အဲ့တော့ random ဖြစ်ရင်အဲ့ဒီအသိဉာဏ်နဲ့မကဘူးဘာတွေထိအောင်သိတော့ဆိုလွတ်သွားပြီလို့သိပြီတဲ့နောက်မှာဆက်သိတာခိနာဇာတိငါနောင်ဘဝမှာဖြစ်မဲ့ဆိုတဲ့ဇာတိတရားငါမှမရှိတော့ဘူးဆိုသိသွားတယ်ကုန်ပြီဒါနောက်ဆုံးပြီပဲနော်ဇာတိပရိသရေနေရဖို့နောက်ဘဝအတွက်တရေဆိုတာမရှိတော့ဘူးပရိသရေနေဖို့မရှိတော့ ။ဘာကြောင့်သိတာတော့ဆိုရင်အကြောင်းတရားမရှိတော့သည့်အတွက်ကြောင့်မရှိတော့။ငါအဖို့နောက်မွားမွေးမယ်ဆိုတာမရှိတော့ဘူးလို့သိတယ်တဲ့။ခိနာစာတိစာတိဟာကုံသွားပြီ။ဝိတိတံဗြဟ္မစရိယံမြတ်သောအချင်းမဂ္ဂင်၈ပါးအချင်းဟာငါပြည့်စုံသွားပြီ။ငါလုံးဝအထွတ်ထက်ရောက်သွားပြီ။ငါကျင့်ညင်တဲ့အကျင့်ဒီလုံးဝအောင်မြင်သွားပြီ။အထက်ရောက်သွားပြီလို့ဆိုဆိုလိုတယ်။ဝိတိတံဗြဟ္မစရိယံကျင့်သုံးပြီးဖြစ်သွားပြီ။ ကတံကရဏီယံရှင်တဲ့နှလုံးထဲမှာ စိတ်ထဲမှာပေါ်နေတဲ့အညစ်အကြေးတွေကိုဖယ်ဖို့ကြိုးစားတဲ့လုပ်ငန်းကြီးကပြီးသွားပြီဒါသိသွားရဟနာဖြင့်အဲ့လိုကိုသိနာပရံအိဋ္ဌတာယနောက်ထပ်စိတ်ရဲ့အညစ်အကြေးတွေကိုဖယ်ရှားဖို့ဘာလို့ဆရာရှိသေးလဲဘာမှလို့ဆရာဖြစ်တော့ပြီးသွားပြီလေတခါတည်းနဲ့အပိသက်လောက်လိုက်ပြီအရဟတပဲဖြစ်တာနဲ့ဒါတွေအကုန်ပြီးသွားပြီဆိုတာလည်းပဲ သူကိုယ်တိုင်ကရှင်းရှင်းလင်းလင်းကြီးသိပါတယ်သူပြောတယ်နော်ရှင်းရှင်းလင်းလင်းကြီးသိပါတယ်အဲ့လိုမြတ်စွာဘုရားကဝိပဿနာကူးရကနေပြီးအရတ္တမေအရတ္တဖို့ရဟနာ ဖြစ်သွားပုံကိုဒီပါဠိလေးတွေနဲ့ပဲဘုရားကဟောခဲ့တာဒါလေးနဲ့ပဲရှင်းပြတာဟောပရိသေရေဆိုတာကုန်ပြီလာမဲ့ပရိသေရေဆိုတာကုန်ပြီ ပြမစရိယအကျင့်ကိုကျင့်တဲ့ဟာလည်းပဲအပြည့်တတ်ပြီးခိရိတာပယ်ဖို့ကိစ္စဆိုတဲ့လုပ်ငန်းတွေကိုလည်းအပြည့်ဝလုပ်ပြီးသွားပြီးနောက်ထပ်လုပ်เสียမရှိတော့ဘူးလို့သိသွားတယ်ဆိုပြီးတော့မြတ်စွာဘုရားဏိခုံးချုပ်ဘာပြောလိုက်တော့ပရိသတ်ထဲမှာတုံတရိကပါရဒရာစာလို့ခေါ်တယ်ပုံနာကြီးတယောက်ပါတယ်ခေါ်နေတာတော့ယဟန်တွေကိုခေါ်တာပဲ ဒါပေမဲ့ဖရာတရားကိုလာနာကြတဲ့ပုံကိုယ်တွေတည်းမှာအဲ့ပုံနာကြီးတယောက်ပါလာတယ်ဒီပြင်လူတွေလည်းပါမှာပေါ့အဲ့ဒီမှာမြတ်စွာဘုရားအပိသက်မှာဘာစကားလေးထည့်လိုက်တုံးဆိုအယံဝုစတိဘိက္ခုတိနာတောအန္တရေနတိနေတိနာနေနာဒါဟာတဲ့စိတ်ရဲ့အညစ်အကြေးတွေကိုအားလုံးဆေးကြောပစ်တဲ့အနေနဲ့ဆေးကြောပြီးဖြစ်သွားပြီဒီရန်တော်ဟာ စိတ်ရဲ့အညစ်အကြေးတွေအလုံးကိုဆေးကြောပြေးသူ ဖြစ်သွားပြီတန့်ဆင်အောင်လုပ်ပြီးသွားပြီဒီစကားလေးထည့်မိလိုက်တာအန္တရေနတိနာနေနာအဲ့တော့ခုနပေးသားတွေပါနေတဲ့တုံတရိကပါရဒဝါဆိုပုံနာကသူ့ရဲ့အယူဆပါတော့ဆိုရင်ကိုလှုပ်ထားတဲ့မကောင်းမှုတွေ ဥမာပဲနေ့လှုပ်ထားတဲ့မကောင်းမှုညလှုပ်ထားတဲ့မကောင်းမှုဟိုနှစ်ကလှုပ်ထားတဲ့မကောင်းမှုအဲ့ဒီမကောင်းမှု အကုသိုလ်တွေကိုခင်းကရည်နဲ့သုံးဖို့မြည်ရည်နဲ့ဆေးကြောလိုက်လို့ရှိရင်ပျောက်တယ်ဆိုတဲ့အယူဆရှိတယ်။ဒီအယူဆရကနေ့ထီအောင်တော့အိန္ဒိယမှာရှိနေတော့မယ်။နော်ဖះလက်ထက်ကလည်းရှိတာမဟုတ်ဘူး။ခုလည်းရှိနေတော့မယ်။အိန္ဒိယလူတွေကအမှန်တမ်းအေးပြီဆိုတဲ့အချိန်မှာရေချိုးတာအလကားချိုးတာမဟုတ်ဘူး တနှစ်လုံးလှုပ်ထားတဲ့အကုသိုလ်တွေပျောက်ဖို့ဆိုပြီးတော့ချိုးတာရှည်ချိုးခြင်းလို့ချိုးတာမဟုတ်ဘူးပူလို့အဲ့လိုချိုးတာမဟုတ်ဘူးနော်လှုပ်ထားတဲ့အကုသိုလ်တွေပျောက်ဖို့ဆိုပြီးတော့ခင်းကမြေရေကိုချိုးကြတာသတင်းစာတွေဖတ်မယ်ဆိုရင်သိပဲတနှစ်တနှစ်ကိုရေချိုးလာတာတွေအများကြီးပဲနေ့စဉ်လဲချိုးတဲ့နေရာတွေရှိတယ်သူတို့ကအဲ့လိုရထုရမြတ်မှာလည်းရေးရေးလာချိုးကြတာရှိတယ် အဲ့ဒီရေချိုးခြင်းရဲ့ရည်ရွယ်ချက်ကတစ်နှစ်တုံးမကောင်းတာတွေလှုပ်ထားတာရေချိုးလိုက်လို့ရှင်တန့်စင်သွားတယ်လို့ယူဆတာအဲ့လိုအဲ့တော့အဲ့ဒီယူဆရှိတဲ့ပုံနာကြီးကိုမြတ်စွာဘုရားကသိအောင်လို့အန္တရေနတိနာနေနာအတွင်းတန်ဆင်းရဲအတွက်ဒါဆေးကြောလိုက်တာပဲဆိုတော့အဲ့လိုလဲမိတ်လိုက်မြတ်စွာဘုရားတရားကိုဆုံးသက်လိုက်တဲ့အချိန်လေးမှာ သူကပါထမေတော့ဆိုကိစ္စတိပါဏဘုံဂေါရမောဘာဟုကံတတိသိနာဤတောအရှင်ဂေါရမယောဘာဟုကာဆိုတဲ့မြစ်ကိုရေချိုးသွားသလားသူမေးတဲ့ရေချိုးသွားသလားဆိုတာဒီကိလေသာတွေကိုမျောဖို့ရေသွားချိုးသလားလို့မေးတာနော်တာမန်နေစဉ်ရေချိုးတာမဟုတ်ပြောတာမဟုတ်ဘူးအဲ့ဒီဘာဟုက မြစ်ကိုရေချိုးဖို့တန့်စင်ဖို့အတွက်ရေချိုးဖို့သွားသလားလို့ မေးတဲ့ခါကျတော့မြတ်စွာဘုရားသူပြန်မေးတယ်ကိမ့်ပြမနာဘာဟုကရနတိယအေးဘာဟုကနတိကဘာအတွက်လဲဘာအတွက်မင်းကပြောတာတုံးဆိုကိမ့်ဘာဟုကနတိဂရိတတိဘာဟုကမြစ်ကဘာလုတ်ပေးနိုင်တာတော့မြတ်စွာဘုရားကဘာဟုကမြစ်ဆိုတာဘာအတွက်လဲသူကဘာလုတ်ပေးတယ်လဲလို့မေးလိုက်တဲ့အခါကျတော့တုံတရိကဖာရဒေါသပုံနာရလျှောက်တယ် လောက်ခသမ္မတာဟိဘောဂောရမဘာဟုကတတိဘဟုစနတာလူထုအများစုက လူအများစုကအားတဲ့အရှင်ဂေါရမလူအများစုကဘာဟုကဆိုတဲ့မြစ်ကိုအညစ်အကြေးတွေအကုသိုလ်တွေကဆင်ကျဲစေတဲ့မြစ်ဖြင့်အလုံးအတိမပြုတယ်ပုံညတမ္မတာဟိဘောဂေါရမဘာဟုကတတိဘဟုစနတာလူအများစုက ဘာဟုကနရီမြေကိုရေချိုးလိုက်မယ်ဆိုရင်မကောင်းမှုအကုသိုလ်တွေတနှစ်တာလုံးလှုပ်ထားတဲ့မကောင်းမှုအကုသိုလ်တွေအလုံးဟာပျောက်သွားတယ်ဆေကြော့တန့်စင်ပြလိုက်လို့ရတယ်ဘာဟုကပဏနတိယဘဟုနောပပကမနော်ပဝဟေတိလူတွေကပပကမကတံပဝဟေတိကိုလှုပ်ထားတဲ့မကောင်းမှုအကုသိုလ်တွေကို အဲ့မြစ်ထက်သွားပြီးတော့ဆေးကြောနေကြတယ်ဒီရှူဆချက်ကြီးကခနေ့ထိရှိတယ်အိန္ဒိယမှာနော်ခနေ့ထိရှိတယ်ရှီချိုးကြမကောင်းမှုအောင်သူတွေအတွက်တန်းဆင်မှုအတွက်ရေချိုးကြတာအဲ့ဒီအယူဆနဲ့မြတ်စွာဘုရားကိုမေးတာနော်သူတို့ပြမနာလူမျိုးတွေဟာအဲ့ဒီမှာသွားပြီးတော့ဘာဟုကမြစ်တယ်မှာရေချိုးလိုက်တာနဲ့ တနေ့လုံးလှုပ်ထားတယ်မကောင်းမှုအဥဒုတွေကုန်သွားရောတော့ဟုတ်တာပဲလွဲတာပေါ့နော်အော်တချို့ဘာသာတွေမှာလည်းကြည်ဖရာသခင်ရှေ့မှာဒူးထောက်ပြီးတော့ confession လုပ်တာနဲ့ပဲအကုသိုလ်တွေပျောက်တယ်လို့ယုံကြတာရှိတယ်ဘုရားဘာသာမှာဒါမျိုးမရှိဘူးအဘုရားဘာသာမှာဩကတကရောကျုံးနဲ့ကရောဝန်ခံလိုက်တဲ့ဆိုရင်အကုသိုလ်ပျောက်သွားတယ်လို့တကယ်ကတော့ပျောက်သွားတာအကုသိုလ်ပျောက်သွားတာမဟုတ်ဘူး အကုသိုလ်လှုပ်ပြီးသားကို မလှုပ်ရသေးဘူးလို့ပြောလို့မရဘူးလှုပ်ပြီးသားလှုပ်ပြီးသားပဲသို့တော့လှုပ်ပြီးသားအပေါ်မှာဒီစိတ်ရဲ့ပူလောင်နေမှုကိုဟန်တာဖို့အတွက်ဝန်ချတောင်းပန်တာသာဖြစ်တယ်လှုပ်ပြီးသားကိုဖယ်ရှားတာမဟုတ်ဘူးဘုရားဘာသာတွေကကြော့တယ်ဆိုတာလှုပ်ပြီးသားကိုဖယ်ရှားတာမဟုတ်ဘူးလှုပ်ပြီးသားအတွက် စိတ်တအုံနှွေးနှွေးဖြစ်ပြီးတော့စိတ်ဆင်းရဲနေတာပျောက်အောင်လို့လုပ်တာတိုးနေမဲ့အကုသိုလ်ကနှစ်ခုရှိတယ်အာရမ္ဘသလှုပ်တော့ကဖြစ်တဲ့အကုသိုလ်ဝိပတိတာရသလုံးပြီးတဲ့အပေါ်မှာတအုံနှွေးနှွေးစိတ်ပူနေတဲ့အကုသိုလ်အဲ့နှစ်ခုရှိတယ်အဲ့နှစ်ခုထဲမှာဝန်ချတောင်းပန်နေဆိုတာဝိပတိတာရသလုံးပြီးတဲ့အမှားပေါ်မှာတအုံနှွေးနှွေးဖြစ်နေတာပျောက်ဖို့လိုပါတယ် နော်လှုပ်ပြီးသားကိုပြောတာမဟုတ်ဘာလို့လှုပ်ပြီးသားလှုပ်ပြီးနေပြီနေရှိမှဖြစ်တာထိတ်ခေါက်ပြီးမှတောင်းပန်လို့ထိတ်ခေါက်တာခေါက်ပြီးနေပြီလေအဲတောင်းပန်နဲ့ထိတ်ခေါက်တာမခေါက်ဘူးလို့ဖြစ်မှမဖြစ်ပဲနဲ့ခေါက်တာခေါက်တာပဲလေကိုလှုပ်တဲ့အလုပ်ဟာလှုပ်ပြီးသားဖြစ်နေအဲ့တော့သဘောချင်းမတူဘူးသဘာဝချင်းမတူဘူးကိုလှုပ်တဲ့အဟုသူတွေကိုဖရာသခင်တံမှာတူးထောက်ပြီးတော့ confession လုပ်လိုက်ရင်တရားဥဒ္ဒတွေကလွတ်သွားတယ်ဖရာသခင်ကပဲကိုယ်စားခံမလို့လို့မဟုတ်ဘူးအဲ့ဒါတော့နော်ခံမှာမဟုတ်ဘူးခံလို့လည်းမရဘူးအဲ့တော့ဘုရားဘာသာရဲ့ဟောပြောခြင်းနဲ့တခြားဘာသာဟောပြောခြင်းတွေဟာကွဲပြားခြားနာမှုရှိတယ်ဆိုတော့သိအဲ့တော့မြတ်စွာဘုရားကိုအဲ့ဒီဘောက်ကမြင့်သွားသလား ကိလေသာတွေတန်ဆင်းမှုတဲ့အဲ့ဒီမှာရေချိုးသလားသူမေးချင်တာအများကတော့ယုံကြည်ခြင်းနဲ့အဲ့ဒီမှာရေချိုးတန်ဆင်ကြတယ်ဆိုတော့မြတ်စွာဘုရားကဂါထာနဲ့တုံ့ပြန်ပြီးတော့ပြောတယ်ဂါထာဆိုတာကြပြပဲ verse လို့ခေါ်တယ်စကားပြန်နဲ့မဟုတ်ပဲနဲ့ချစ်လက်တဲ့စကားလုံးလေးတွေနဲ့ပြန်ပြီးတော့ဘလို့တုံ့ပြန်တော့ဆိုဘာဟုကံအဓိကကင်္စာခယံသုံးတရိကံမဟီ တရတတိပယကင်းစအထောပါဟုတ်ကတတိမြတ်စွာဘုရားဆိုလိုတာကလူတွေဟာတဲ့တန့်စင်ဖို့အတွက်တဏိတာလောက်ထားတဲ့အကုသိုလ်တွေတန့်စင်ဖို့အတွက်တချို့ကဘာဟုကမြစ်ကိုသွားကြတယ်တချို့ကအဓိကကဆိုတဲ့စိတ်ကံကိုသွားကြတယ်တချို့ကခရမြစ်ကိုသွားကြတယ်တခုက သုံတရီကာဆိုမြစ်ကိုသွားကြတယ်တချို့ကမဟီမြစ်ကိုသွားကြတယ်တချို့ကတရတတိမြစ်ကိုသွားတယ်အဲ့တရတတိဆိုဗမာပြည်ကသူရတတိလို့ခေါ်တဲ့ဟာမြစ်ရဲ့နာမည်ပဲဗမာတွေကတော့အဲ့ဒါလဲကိုးဝယ်လိုက်တာပဲတရတတိမေတော်ကြီးဆိုပြီးတော့ကိုးဝယ်ထားတာနော်မြစ်ကိုကိုးစားပြုပြီးခေါ်တာတယ်အဲ့ဒါလဲလူတွေရဲ့ယုံကြည်ချက်နဲ့သွားတဲ့နေရာတစ်ခု ပယာခဆိုတဲ့မြစ်ကိုသွားတယ်ဘာဟုပတိဆိုတဲ့မြစ်ကိုသွားတယ်ဘာလို့သွားကြတာတုံးလို့ဆိုနေဆံပိပါလောပက္ခံတော့ကန္နကမ္မောနသုစတိအမြဲတမ်းသွားပြီးတော့ရေချိုးကြတယ်ရေချိုးတာခန္ဓာကိုယ်ကညစ်ပတ်နေလို့မဟုတ်ဘူးမကောင်းမှုအဟုသူတွေလှုပ်ထားလို့ရှင်အဲ့ဒီမကောင်းမှုအဟုသူတွေကလွတ်တယ်ဆိုတဲ့ယုံကြည်ချက်နဲ့အဲ့ဒီမြစ်တွေသွားရေချိုးနေကြတယ်တဲ့မြတ်စွာဘုရားကဗာပြောလိုက်တော့ဆို နေဆံပြီးပါလောပက္ခန္တော်မသိနားမလဲတဲ့လူတယောက်ဟာအဲ့ဒီမြစ်ကို နေတိုင်းသွားဘယ်လိုပဲနေတိုင်းသွားသွားကဏ္ဍကမောနတုတ်စတိသူလှုပ်ထားတဲ့အညစ်အကြေးတွေကဘယ်တော့မှမပြောင်းဘူးတဲ့မကောင်းမှုလှုပ်ထားတာဘယ်တော့မှမပြောင်းဘူးတဲ့မြေမင်းချိုးကျင်တော့ချိုးမင်းလှုပ်ထားတဲ့အကုသိုလ်ကရှိနေမှာပဲရေရေချိုးရုံနဲ့တော့မလွတ်ဘူးလို့ဆိုလို့တယ် ရှည်ချိုးလို့လွတ်မယ်ဆိုရင် မြစ်ထဲကငါးတွေကအမြဲချိုးနေတာပဲလေမိချောင်းတွေပါတယ်လေအမြဲချိုးနေကြတာပဲအဲ့ဒီမြေကြီးကဒီလောက်တတ္တိကောင်းတယ်ဆိုလို့ရှိရင်တော့အလုံးအမြစ်ထဲကသတ္တဝါတွေကပို့လွတ်ဖို့ရှိတာပေါ့အဲ့တော့တခါတခါမှလာချိုးတဲ့လူကဘာလို့လွတ်ရမှာလဲအဲ့တော့မြတ်စွာဘုရားနေဆံပြီးပါလောပက္ခန္တော်အမြဲတမ်းသွားပြီးဒီမြစ်ကိုပဲပြေးပြေးပြီးရေချိုးနေတာမင်းရဲ့ ညှဉ်းနွမ်းနဲ့မကောင်းမှုအကုသို့လှုပ်ထားတာတွေကဘယ်တော့မှမပြောက်ဘူးတဲ့အဲ့ပြည့်ချုံနဲ့တော့မပြောက်ဘူးတဲ့ဆိုပြီးတော့ကိန်းတုံတရိကကရိတတိတုံတရိကမြက်ကဘာတတ်နိုင်မှာလဲတဲ့ကိန်းပရာကကိန်းဘာဟုတ်ကန်တည်းပရာကမြက်ကရောဘာတတ်နိုင်မှာလဲလှုပ်ထားတဲ့အကုသိုလ်တွေကဘာတတ်နိုင်မှာလဲတဲ့သူကဘာဟုတ်ကန်မြက်ကလည်းဘာတတ်နိုင်မှာလဲဘယ်လိုပုဂ္ဂိုလ်မျိုးမတတ်နိုင်တာဝေရိန် ကတကိဝိတနရမကောင်းမှုအကုသိုလ်တွေငါးပါးသီလကိုချိုးဖောက်ပြီးတော့သူများသက်တတ်တဲ့သူများဥစ္စာခိုးတဲ့သူတော်သားများပြစ်မှားတယ်လိန်ပြောတဲ့အယက်သေးစားတောက်စားတယ်အဲ့ဒီကောင်ကသူရလာတဲ့မကောင်းမှုအကုသိုလ်တွေကိုအဲ့ဒီမြစ်ပြီးသွားချိုးယုံနဲ့မလုပ်နိုင်ပါတော့ရှေချိုးယုံနဲ့မရဘူးတဲ့နာဟိနံတောရေပပကမိနံ ရှုံးပါတဲ့အလုပ်ကိုလှုပ်ပြီးတော့မြည်ရည်နဲ့သွားတန်းစင်လို့ဘယ်တော့မှမပြောက်ဘူးတဲ့မြတ်စွာဘုရားမပြောက်နိုင်ဘူးတဲ့ဒါသုဒ္ဓတဝေတရာပက္ခုဖက်ခုသုဒ္ဓသူဘောသထောတရာသူတို့ကတပေါင်းလာပြီလို့ခေါ်တယ်ဖက်ခုနိနက္ခတ်နဲ့ရှင်တဲ့အချိန်တပေါင်းလာပို့ပြီးတော့စွန့်ထက်တယ်ဖက်ခုနိနက္ခတ်လာနဲ့ကောင်းငင်မှာဖက်ခုနိနက္ခတ် လာနဲ့ပြိုင်တူ ရှင်ပြီးတော့ပေါ်လာတဲ့အချိန်မှာရေချိုးလို့ရှိရင်တစ်နှစ်လုံးလုံးလာတဲ့အကုသိုလ်တွေကုန်တယ်လို့ပြောတာအဲ့ဒီရက်ကိုစောင့်ပြီးချိုးကြတယ်နေတူနေမြတ်ဖြစ်အဲ့ဒါကိုမြတ်စွာဘုရားဟောသုဒ္ဓတဝေတရာဖက်ကိုတယ်အေးမကောင်းမှုအကုသိုလ်တွေမလုပ်ဘူးကိုချင်းသီလနဲ့ကောင်းမွန်နေတဲ့စိတ်ဓာတ်ဖြူစင်အောင်ထားတဲ့ပုဂ္ဂိုလ်တွေဖို့တယ်ဖက်ကုဏီနဲ့ခါဆိုနေတိုင်းရှိတယ်နော်တပေါင်းလာပြီနေမှရမှာမဟုတ်ဘူးတဲ့ ကိုယ်စိတ်ထဲမှာမကောင်းမှုအဟုသို့မလုပ်ရင်ဖကုဏီနဲ့ခါကနေတိုင်းရှိနေမှာတုတ်တသူဘောတတော်တတာနေတိုင်းပဲစင်ကြယ်တဲ့ဥပုပ်နေဖြစ်နေမှာပဲတုတ်တတသူစိကမ္မတတရတံပစ္စတိဝတကိုကိုယ်ရင်ကအကျင့်ကောင်းပြီးတော့နေတဲ့ပုဂ္ဂိုလ်တယောက်ဟာသူ့ရဲ့အကျင့်တွေဟာအမြဲတမ်းကောင်းမွန်ပြည့်စုံနေမှာသာဖြစ်တယ်ဒါကြောင့်ဝိုးဆိုပြီးတော့ဏိကုံချုပ်ပြီးမြတ်စွာဘုရားဗာပြောတော့ဣတိဝတိနာဟိပြမနာ သဗ္ဗဘုတေတုကရောဟိခေမတံနီလာနှစ်ခုပေးလိုက်တယ်အေးမင်းအဲ့ဒါတွေယုံကြည်ပြီးတော့မြစ်ထဲသွားပြီးတော့ရေချိုးနေုံနဲ့မင်းရဲ့မကောင်းမှုအကုသိုလ်တွေပြောင်းအောင်မဟုတ်ဘူးတဲ့မင်းမကောင်းမှုအကုသိုလ်ပြောင်းချင်လို့ရှိရင်ဣတိဝတိနာဟိပြမနာငါဟောတာတဲ့မဂ္ဂင်၈ပါးအကျင့်တရားဆိုတဲ့တန့်စင်တဲ့ရေနဲ့ပဲလုပ်ပါလို့ပြောတာနော်ဣတိဝဒီသာသနာကနီလန်းပြထားတဲ့အခုငါဟောခဲ့တဲ့ ဝိပဿနာကျင့်စဉ်နဲ့သာလည်းမင်းတန်းစင်လို့ရမယ်ခြေချိုးရုံနဲ့မရဘူးဝိပဿနာကျင့်ပြီးတန်းစင်အောင်လုပ်ပါတဗ္ဗပုတေသူကရောဟိခိမတံမင်းစိတ်တရားဝတွေကိုဒုက္ခပေးဖို့မစင်စားနဲ့တရားဝတွေအလုံးပေါ်မှာမေတ္တာထားအဲ့ဒီနီးနဲ့တန့်စင်လို့ရတယ်ဆိုပြီးမြတ်စွာဘုရားဟောတယ်ပြီးတော့သစေမုတာနပနတိမင်းဘယ်တော့မှလိမ်မပြောဘူးသစေပန္နနာ ဟိတ်တတိသူတော်ဘာကိုမညှင်းဆဲဘူးမတတ်ဖြတ်ဘူးတရဝါတွေကိုမညှင်းဆဲဘူးမတတ်ဖြတ်ဘူးသစေအတိဏနာတိယတိသူများမပေးတဲ့ပစ္စည်းကို မတရားမယူဘူးတတ္ထဟနောအမစ္စရိယရဏသုံးပါးရဲ့ခုံကိုယုံကြည်တယ်အနှမျောမဖက်ဘူးနော်ရေရောတဲ့စိတ်ဓာတ်ရှိတယ်အဲ့ဓာတွေဒီလိုကိုကျင်တရားတွေကောင်းနေမဲ့ဆိုရင် ကိင်္ကာဟတိခယံကတဝါတယ် မင်းခရမြစ်ကြီးသွားပြီးတော့ဘာလုပ်ဆရာလုပ်လဲခရမြစ်ထဲရေသွားချို့ဖို့ဘာလုပ်ဆရာလုပ်လဲဥဒ္ဓပန္နောပိတေခရနဲ့မင်းအိမ်ဘေးမှာရှိတဲ့ရေတွင်နဲ့ဒီခရနဲ့အတူတူပါပဲရှေးဆိုတာဘယ်နာချို့ချို့ရေအတူတူပဲကိုယ်ရင်ရှိတဲ့ပိုက်ကနေဖွင့်ချိုးလဲဒါပဲတွင်းသွားချိုးလဲဒါပဲမြစ်ထဲသွားချိုးလဲဒါပဲရေဟာရေပဲနော်ခန္ဓာကိုယ်မှာရှိတဲ့အညစ်အကြေးတို့ဘာတော့စင်မှာပေါ့ မင်းရင်ထဲကကိလေသာတော့ဒီစိတ်ရဲ့အညစ်အကြေးကတော့မစင်ကြနိုင်ဘူးလို့မြတ်စွာဘုရားကတိတိလင်းလင်းရှင်းပြလိုက်တဲ့အခါမှာအဲ့ဒီသုံးတရိကပါရဒေါသဆိုပုံနာရသဘောကျသွားပြီးတော့ဘုရားဘာသာဖြစ်ကူပြောင်းတယ်ကူပြောင်းရုံနဲ့မကဘူးမြတ်စွာဘုရားကိုခွင့်တောင်းပြီးတော့ယဟန်ဖြစ်ခံယူလိုက်ပြီးတရားဓမ္မကျင့်ကြံကြုတ်ကအထုတ်တာသူကယဟနာဖြစ်သွားတယ်နော်သူ့အတွက်အများကြီးကြိုးရှိသွားတယ် ဒါကဒီဝဋ္ထတုတ်ရဲ့ဏိကုံချုပ်ပဲဖြစ်တယ်ပေါ့ဝဋ္ထတုတ်မှာအခုလို့သုံးတရိကပါရဒေါသဆိုတဲ့ပုံနာကြီးနဲ့ပုံနာကြီးကိုဟောပြောတဲ့တရားနဲ့မြတ်စွာဘုရားအဆုံးသတ်လိုက်တယ်အဲ့တော့မြတ်စွာဘုရားဟောတဲ့တရားကလည်းစိတ်ရဲ့အညစ်အကြေးတွေကိုဆေးလျော်ဒီကိုပေးတာဖြစ်တယ်အိန္ဒိယနိုင်ငံတနိုင်ငံလုံးမှာလူပေါင်းများစွာဟာခရီးထီအောင်ဒီအစွဲလမ်းကြီးရှိနေတုံးပဲပမာပြည်မှာတော့ဒီအစွဲလမ်းမရှိဘူးအိန္ဒိယနိုင်ငံမှာ မကောင်းမှုအကုသိုလ်တွေကိုပြည့်ရည်နဲ့ဆေးချောလိုက်လို့ရှိရင်ဒီနေ့ဒီရက်မှာရေထဲမှာချိုးလိုက်ရလို့ရှိရင် မကောင်းမှုအကုသိုလ်တွေပပျောက်တယ်လို့ယုံကြည်ယူဆပြီးတော့လုပ်နေကြတော့မှရှိတယ်။မြတ်စွာဘုရားဟောခဲ့တဲ့တရားဓမ္မတွေသူတို့မေ့သွားကြပြီ။မေ့သွားကြတော့လှုပ်တဲ့လူတွေဆက်လှုပ်နေတယ်။ယုံကြည်တဲ့လူတွေအစွဲလန်းနေတယ်။ခဏထိလှုပ်တုံးပဲ။တခြားနိလန်းတွေဟာရှင်တွေကစိတ်ရဲ့အညစ်အကြေးတွေကိုဖယ်ရှားနိုင်တဲ့ဒီဟာ မြတ်စွာဘုရားဟောတဲ့မဂ္ဂင်၈ပါးအကျင့်တရားနီးမှတပါတခြားနီးမရှိမှတပါအခြားမရှိဒီတိုင်းပဲမှတ်သားပြီးမြတ်စွာဘုရားဟောကြားတဲ့ကျင့်စဉ်အတိုင်းသမထကျင့်စဉ်ဝိပဿနာကျင့်စဉ်သီလသမာဓိပညာကျင့်စဉ်အဖြစ်သာလေကိုယ်တွင်းမှာရှိတဲ့အညစ်အကြေးတွေကိုဆေးကြောတန်းစင်နိုင်တယ်လို့ဆုံးဖြတ်ချက်ချပြီးတော့မြတ်ဗုဒ္ဓရဲ့ဆုံးမတိုင်လိုက်နာကျင့်သုံးနိုင်ကြပါစေကုန်တည်း ရှိစချအရှင်ဖေယဖေယတို့ဤတော်တို့သည်ဓမ္မအတိညာရှားရှိမှသာလင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာရှားရှိစေရန်ရှိတန်ကြလျက်ဓမ္မတပင် ဆင်းရဲခြင်းပါပြုလို့ကြ၍အပဒဒါနာဓမ္မဒါနာတရားလူတော်ကို ပေးလူကြပါကုန်၏တရားတော်မြတ်ကိုကျွတ်သေးလေးမြတ်စွာမမတ်သားသာအာယုံထားလျက် နာကြားကြပါကုန်၏တရားတော်မြတ်ကိုတတဗဝတ္ထုအစုစုတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအာထုတ်ပြုလုပ်ကြရသောဤကောင်းမှုဤကုသိုလ်စုစုသည် နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံဖြစ်ပါစေတည်းဤကောင်းမှုဤအဖို့ပါကကိုအမိအဖာအဖို့အဖွာဆရာသမားမဆ၍ကဘာသူကဘာသာလူနဲ့မြမ တတဝမြတ်တို့အားအမြအမြဝေငါပါကုန်၏ကုသိုလ်အမြကိုစီရကြကုန်သည်ဖြစ်၍ကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းအာလောသာရဏအမြ Amen.